ဗျာဒိတ်ကျမ်းခန်းကြီး9အငယ်1မှ5ပဉ္စမကောင်းကင်တမန်သည်တဘိုးမှုတ်သောအခါကျဲတလုံးသည်ကောင်းကင်ကမြေကြီးပေါ်သို့ကျသည်ကိုငါမြင်၏သူ၌အ내ဆုံးသောတွင်၏သော့ကိုအပ်ပေးသည်ဖြစ်၍သူသည်အ내ဆုံးသောတွင်ကိုဖွင့်လျင်ကြီးစွာသောမိဘ၏အခိုးကဲ့သို့အခိုးသည်တွင်ထဲကတက်လေ၏ထိုတွင်၏မိခိုးကြောင့်နေနှင့်အာကာသကောင်းကင်သည်မှောင်မိုက်လေ၏ ကျိုင်းကောင်တို့သည်မိကိုအထဲကမြေကြီးပေါ်သို့ထွက်၍မြေကင်းမိကောက်တကိုးကဲ့သို့တကိုးကိုရကြ၏မြေဤမြက်ပင်မှဆ၍စိမ့်သောအရာများတစ်ပင်များအပေါင်းတို့ကိုထား၍နဖူး၌ဘုရားသခင်၏တစိ့ခတ်ခြင်းကို မခံသော လူတို့ကိုသာညှင်းဆဲမိအကြောင်းသူတို့အားပညာထား၏တစိ့ခတ်ခြင်းကိုမခံသော သူတို့ကိုကတတ်ရသောအခွင့်မရှိငါးလပတ်လုံး ပြင်းစွာသော ဝေဒနာဖြစ်စေသောအခွင့်ရှိ၏။ထိုချိုင်းကောင် ဖြစ်စေသော ဝေဒနာဒီကားကင်းမိကောက်သည်လူကိုထိုးသော ဝေဒနာကဲ့သို့ဖြစ်သည်။အငယ်6မှ7ထိုနေ့ရက်ကာလ၌လူတို့သည်တေခြင်းကို ရှာကြလိမ့်မည်ရှာတော်လဲမတွေ့ရကြအလွန်တေခြင်းတော်လဲတေမင်းသည်သူတို့ထံမှ ပြေးသွားလိမ့်မည်ထိုဂျိုင်းကောင်တို့၏အစင်းတရံသည် စစ်တိုက်ခြင်းဟာပြင်ဆင်သောမြင်း၏အစင်းတရနှင့်တူ၏ခေါင်းပေါ်မှာရွှေတရဖူကိုဆောင်းဟန်ရှိ၏မျက်နာသည်လူမျက်နာကဲ့သို့ဖြစ်၏သပင်သည်မိမသပင်ကဲ့သို့ဖြစ်၏သွားသည်လည်းခြင်သည့်သွားကဲ့သို့ဖြစ်၏ရင်အုပ်တစားသည်တန်ရင်အုပ်စားကဲ့သို့ဖြစ်၏အတောင်ခတ်သောအတန်သည်စစ်တိုက်၍ပြေးလာသောမြင်းယထာအများ၏အတန်ကဲ့သို့ဖြစ်၏အမီးသည်ကင်းမိကောင်းနှင့်တူ၏ အမီး၌လည်းဆူးရှိ၏လူတို့ကိုငါးလပတ်လုံးညှင်းစေရသောအခွင့်တကုရှိ၏သူတို့၏ရှင်မြေမူကားဟေဘဲဘာသာအားဖြင့်အဘဒုံဟူ၍၎င်းဟေလတဘာသာအားဖြင့်အာပေါလီယုံဟူ၍၎င်းခေါ်ဝေါ်သောအ내ဆုံးသောတွင်တမန်ဖြစ်၏အမင်္ဂလာတပါလွန်ပြီထိုနောက်မှအမင်္ဂလာနှစ်ပါးလာလေဦးမည်အငယ်73မှ76 ဆဋ္ဌမကောင်းကင်တမန်သည်တံပိုးမှုတ်သောအခါ၊ဘုရားသခင်ရှေ့တော်၌ရှိသောရွှေယဇ်ပလ္လင်၏ချိုလေးချောင်းထဲကထွက်သောအသံကား၊ဥဖရတ်မြစ်ကြီးနားမှာချည်နှောင်လျက်ရှိသောကောင်းကင်တမန်လေးပါးကိုလွှတ်လော့ဟုတံပိုးရှိသောဆဋ္ဌမကောင်းကင်တမန်အားဆိုသည်ကိုငါကြား၏။ထိုအခါလူသုံးစုတစုကို အသေသတ်ခြင်းငှါတနာရီ၊တရက်၊တလ၊တနှစ်အဘို့ပြင်ဆင်သော ကောင်းကင်တမန်လေးပါးတို့ကိုလွှတ်လေ၏။မြင်းစီးသူရဲတို့၏အရေအတွက်ကား၊နှစ်သင်္ချေဖြစ်၏။ထိုအရေအတွက်ကိုငါကြားရ၏။17ထိုအတူဗျာဒိတ်ရူပါရုံ၌ထင်ရှားသောမြင်းတို့ကို၎င်း၊ကန့်၊မီး၊ဝှါကိနသုကျောက်နှင့်ပြီးသောရင်အုပ်တန်ဆာရှိသောမြင်းစီးသူရဲတို့ကို၎င်းငါမြင်ရ၏။ မြင်းတို့၏ခေါင်းသည်ရှင်သေးခေါင်းကဲ့သို့ဖြစ်၏သူတို့၏ကတွင်တဲကလည်းကန့်မီလျံမိကိုထွက်ကြ၏သူတို့၏ကတွင်တဲကထွက်သောကန့်မီလျံမိကိုဒီဟုသောဘေးသုံးပါးကြောင့်လူသုံးစုတစုသေးကြ၏အကြောင်းမူကားသူတို့တကိုးသည်ကတွင်၌၎င်းအမိ၌၎င်းတည်အမိသည်ခေါင်းနှင့်ပြည့်စုံ၍မွေနှင့်တူ၏အမိအားဖြင့်ညှင်းဆဲတတ်ကြ၏ ထိုဘေးဒဏ်ကြောင့်မသေးဘဲကျွင်းသောလူတို့သည်နတ်တို့ကို၎င်းမမြင်နိုင် မကြားနိုင်မတွာလာနိုင်သော ရွှေရုပ်ထုငွေရုပ်ထုကျင်းနီရုပ်ထုကြောက်ရုပ်ထုတက်သားရုပ်ထုတို့ကို၎င်းမကိုးကွယ်ဘဲနေခြင်းကကိုလက်နှင့်လှုပ်သောအရာများကို နောင်တမရဘဲနေကြ၏ကိုကျင့်သောအကျင့်ဒီဟုသော လူအသက်ကိုတတ်ခြင်းသူတစ်ပါးကိုပြုစားခြင်း မတရားသောမေထုန်၌မှီဝဲခြင်း၊သူ့ဥစ္စာကိုခိုးခြင်းအမှုများကိုလည်းနောင်တမရဘဲနေကြ၏။